ကျေးဇူးရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးတတလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌18ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်တို့ပြီးခဲ့တဲ့ရက်တွေတော့ကသစ္စာထဲမှာဒုက္ခသစ္စာအကြောင်းပြောခဲ့တာထင်မလားမှန်ပါဗျာဒုက္ခသစ္စာဒုက္ခကဆင်းရဲတာပြောတာတယ်နော်မှန်ပါဗျာသစ္စာကအမှန်လား ဟင်ဆင်းရဲတာမှန်လို့ဆိုလို့လေဗျာဟင်သူ့ပြောင်းမြန်ပြောလို့ရှင်တော့ချမ်းသာတာဆိုမဟုတ်ဘူးလို့ပြောတာ ਨੇ တူတူဗျာဟုတ်ကလားချမ်းသာတယ်ဆိုတာကိုကိုကြိုက်လို့တာချမ်းသာတယ်လို့ပြောနာမဟုတ်လားဟင်ဆင်းရဲတာမှန်တယ်ဗျာဟုတ်ကလားဒါကိုဒုက္ခသစ္စာဒုက္ခကဆင်းရဲတာသစ္စာကအမှန်ဟင် ဆင်းရဲတာမှန်လို့ဆိုလို့တယ်ဟုတ်ကလားအဲတော့အဲ့ဒီအဲဆင်းရဲတာအမှန်ဖြစ်တဲ့ဒုက္ခသစ္စာကိုတို့ပြီးခဲ့တဲ့ဟွာတော့ကတော့ဟိုအတိတ်ကအဝိဇ္ဇာနဲ့သင်္ခါရတယ်နော်ဟိုအဝိဇ္ဇာဖြစ်စရာသင်္ခါရသင်္ခါရဖြစ်စရာဝိညာဏဓာတုရပြီးသားတွေပါဗျာအဲ့တော့အဲ့ဒီပဋိစ္စသမုပ္ပါခါတာတော်ထဲမှာအဝိဇ္ဇာသင်္ခါရနှစ်ပါးဟာအတိတ်ပကထင်တယ်ဟဲ့ ဒါကတော့ဟိုတို့လက်ရှိရနေတဲ့ဘဝကိုဟိုအဓိကထားပြောတာဟုတ်ကွယ်အဲ့တော့မတိမှုနဲ့ပြုတ်လုတဲ့ပုံညာဘေးသင်္ခါရလားဟုတ်ကလားမှန်ပါပါဟိအဲအဝိဇ္ဇာနဲ့သင်္ခါရလေအဲ့တော့လူဘဝရောက်တာတော့ကုသူပြုလို့ရောက်တာတယ်နဲ့ဟိဒါလို့ပုံညာဘေးသင်္ခါရသင်္ခါရသုံးမျိုးထဲမှာဟုတ်ကလားဗျာဟိမတိမှုနဲ့ပြုတ်ကြတဲ့ကောင်းမှုလို့ဒီလိုပဲအတိပ္ပယ်ရပါဗျာ ဟုတ်ကလားအဲ့တော့ဘာမသိတာတော့ဆိုရင်ဟိုဒီကုသိုလ်ပြုအကြောင်းခံလို့နောင်ဖြစ်ပေါ်မဲ့လူဘဝလက်ရှိကုတို့ရောက်နေတဲ့ဘဝရဲ့ဒုက္ခဘဝသမှုတွေအောင်သူမသိလို့ဒါလည်းသူသိဘူးထင်တယ်သိပါဘူးဗျာသို့မဟုတ်လက်ရှိသူလူနေတဲ့ကာလတုန်းကဖြစ်နေတဲ့သူ့ကိုသူ့စိတ်ရဲ့ ဖြစ်ပျက်ကိုသူသိသလားမသိပါဘူးသူကင်ပြီးလွန်နေတဲ့ဝတ္ထုပစ္စည်းရဲ့အပြက်ကိုသူသိသလားမသိပါဘူးသူလွန်နေတဲ့ပုဂ္ဂိုလ်ရဲ့ပြက်နေတာကိုသူသိသလားမသိပါဘူးအဲဒီလိုလည်းမသိတာလေဟုတ်ကလားဗျာအဲ့ဒီမသိမှုနဲ့တို့ပြုခဲ့တယ်ဟုတ်ကလားဗျာအဲမသိမှုနောက်မှာဘယ်သူလိုက်ဆိုတော့တဏှာလိုက်မယ်ထင်တယ်အဲ့တော့အတိတ်တုန်းကအဝိဇ္ဇာဥဆောင်တဏှာနောက်လိုက်ပဲဟင်အဲ့တော့တဏှာနဲ့ တို့ဥပါဒံရောမဆွဲလာဘူးလားဗျာအဲ့ဒီဆွဲလာတဲ့ကပြုတ်လုပ်နေတဲ့အဲ့ဒီပြီးခဲ့တဲ့ဘဝတွေကံပြုတ်လုပ်တဲ့ဘဝကံမဘဝထင်တယ်ဗျာဒါတို့အတိတ်တုန်းကအဝိဇ္ဇာသင်္ခါရနောက်မှာတဏှာဥပါဒံဟင်ကံမဘဝဒါလေးထပ်ပို့ထရလိမ့်မယ်ထင်တယ်ဗျာဟုတ်ခလားအဲအဲ့ဒီမသိမှုနဲ့ပြုတ်လုပ်ခဲ့တဲ့တွေ့တို့ဒီဘဝရလာတယ်ဗျာအဲ့တော့ရလာတဲ့ကအမေဝန်ဖောင်အောင်တဲ့ချိန်ကစပြီး ဒုက္ခနဲ့ကြီးတယ်ဟင်အမေဝန်ပိုက်ကထွက်တော်ကောဒုက္ခနဲ့ကြီးတယ်ပဲဟုတ်ကလားခုချိန်ထိထင်တယ်ဗျာနောင်ဆက်နေဝင်ပေါ့ဒုက္ခဒုက္ခနဲ့ပါဗျာရှင်းပါလားဟုတ်ကလားဟင်ဟင်ဟင်အဲ့တော့ဒီလက်ရှိဘဝကြတော့တို့ဝိညာဉ်တင်တယ်ဗျပြီးတော့နာဟိုလူဘဝဖြစ်တော့လူရုပ်လူနာတယ်လေဟင်ဟုတ်ကလားဟဲ့ အဲ့တော့ရုပ်ရကြတဲ့ခါတစ်ဖက်အာယုံကိုဖန်ပြီးဖို့သူအာရဏတွေပါလာရဲ့ဆင်းဟင်အကြောင်းခံနေလေတစ်ဖက်အာယုံကိုပုံဖမ်းပြီးတော့ဟိုခံစားဖို့မှတ်သားဖို့ပါလာခဲ့ပြီထင်သလားအဲ့တော့ဒုဘက်ကလည်းပုံပန်းကရိယာရှိဟိုဘက်ကလည်းပုံထိုက်ကလည်းရှိရင်တော့ဖတ်တာဆိုတဲ့ဟင်အတွေ့အထိပေါ်မှာထင်လေဟဲ့အဲ့တော့ဒါငါးခုပေါ်လာပြီဟုတ်ကလားဒါအတိတ်ကအဝိဒါသင်္ခါရကိုအခြေခံ အကြောင်းကံပြုပြီးပေါ်လာတဲ့အကျိုးဟုတ်ကလားအဲ့တော့ဒီပေါ်လာတဲ့အကျိုးမှာယောဂီတို့ကြတော့ဥပါဒါနနဲ့ခန္ဓာနဲ့တစ်ခုထင်တရားဥပါဒါနကဒီအတိတ်ဘဝကဒီကောင်းမှုပြုလို့ဖြစ်ပေါ်မဲ့လူဒုက္ခအကျိုးမျှော်ခဲ့တာတင်လေဟေးဟင်လူဒုက္ခလို့မှတ်ပြီးတော့လူဒုက္ခမျှော်ခဲ့တာတင်မပြဥပါဒါန ဟုတ်ကလားခန္ဓာကတော့ယောဂီတို့လက်ထဲအထူးပေးထားတဲ့ထိတိပဲနေမှာပါပဲဟုတ်ကလားအေးထိတိထိတိကနေခန္ဓာ၅ပါးလည်းပြခဲ့ပြီးပြီမဟုတ်လားအာယတနာတွေဓာတိသစ္စာတွေပြခဲ့ပြီးရဟုတ်ကလားအဲ့တော့တို့ကဥပါဒါနနဲ့ခန္ဓာထင်တယ်တို့မို့ဥပါဒါနနဲ့ထိတိထင်တယ်တိုင်းတကူလားနှစ်ခုလားဥပါဒါနဲ့ခန္ဓာတောင်းဥပါဒါနဲ့ခန္ဓာနှစ်ခုပြတော့ဟုတ်ကလားဟင် သူတို့ဖရာရှင်နဲ့အရိယာတို့ကြတော့ဟုတ်ကလားယာနာရှင်သခင်ကြီးတွေကြတော့သူတို့ကဥပဒံပယ်လိုက်ပြီဒီဒီပဲကြတော့ဟုတ်ကလားသူတို့ကြတော့ခန္ဓာပဲကြတော့မှာပေါ့အဲ့တော့တို့ဒီပုထုဇဉ်လောကသားကတော့ဥပါဒာဏနဲ့ခန္ဓာဗျာဟင်သောတာပန်ဖြစ်တော့ဥပါဒနာပေါင်းမှတင်နေဒုက္ခမရကပြပါရသတိအပြည့်အထက်ကိလေသာတွေပယ်မှပယ်ရသေးပဲနဲ့ဟုတ်ကလားအဲ့တော့ ခန္ဓာကထိပ်ပြီးဟဲ့ဒီထိပ်ပြီးလေးကိုငါ့ကိုငါဟာငါဥစ္စာသွဲလန်းနေတဲ့ဟောဥပါဒဟုတ်ကလားဟင်အဲအဲ့ဒါကိုတို့ပြီးခဲ့တဲ့ဘတ်တုန်းကတော့ဒီဥပါဒံကိုအထင်းတော်ကြီးဖြစ်နေဥပမာပေးခဲ့တာထင်တယ်ဟင်ဟိုခန္ဓာထိပ်ပြီးကတော့ဘသူနဲ့ဘသူတော့ဘာနဲ့ဘာတို့လောကရောလက်ကုတ်ခံမလို့တွေ့ထားနဲ့ဟင် အကျိုးနဲ့ကံလေးဟုတ်ကလားဟင်အကျိုးကတော့ဘာလုပ်နိုင်အကံကတော့ဘာမြင်လို့အဲ့တော့ဘာမှမလုပ်နိုင်တာနဲ့ဘာမှမမြင်တာနဲ့နောက်ဦးမွေးလာတယ်ဘာလို့မသိတာကဟင်မွေးထုတ်တာတင်လေအဲမသိမှုနဲ့ကြိုက်မှုမိဘနှွားကမွေးထုတ်တာကြဟင်ဟင်အဲ့တော့မိမနှပါကွာကမျိုးယူကောင်းလို့လားမကောင်းပါဘူး ကဲမိဘနှစ်ပါးမှမျိုးမျိုးမကောင်းဘူးလေသူမွေးတဲ့သားသမီးနှစ်ယောက်ကအမျိုးကောင်းလေးတွေဟုတ်ဘူးလားဟင်ဟင်ဟင်အမျိုးကောင်းလေးတွေဟုတ်ဘူးလားဟင်ဘာအကျိုးနဲ့ကံလေးဟုတ်ကလားဗျာအဲ့တော့အကျိုးနဲ့ကံလေးကတို့ငယ်ငယ်တုန်းကတော့ကလေးတော့ကလေးလိုပူဇော်မပူဇာမပေါ့ဗျာဒါထုံးတာမဲဟုတ်တာဟုတ်ရာကလေးကတော့ကလေးတိတိမှာပေါ့ဗျဟုတ်ကလားဗျ ဆက်ကလေးဒီလောက်တင်မှာပေါ့တို့အရွယ်နဲ့ပိုင်းတဲ့နေရာကြတော့မွေးချင်းစားက10နှစ်သားသမီးထီအောင်ကိုမုံလာဓတကတော့ခေါ်တရားပေါင်းတော့ဘာမှမတိတဲ့အရွယ်တော့မတိနူးနာရွယ်ပြောတာထင်တယ်ဟုတ်ကလားဒီပဲလေအဲတခါတို့ဓတကတခုတခုနဲ့သူကတွဲရတာဟုတ်ပဲဘာလို့ဓာတကတခုတခုဆိုဘာဖြစ်လို့တော့တို့ဒီဟိုအတိကလည်း တစ်ခုနဲ့တစ်ခုကို10နှစ်10နှစ်လောက်ကြာမှပြောင်းသွားလို့ထင်တယ်ယုတ်တစိတ်တပြောင်းလို့ဓာတကတစ်ခုတည်နေထားဓာတကကွာ10နှစ်စု10နှစ်စုကိုပြောတာဟုတ်ကလားအဲ့တော့7နှစ်က20ထင်တယ်ဟိဒုတိယဓာတကလေဒါကြတော့ခိတ္တဓာတကလို့အပျော်ရွှင်ဆုံးအမျိုးတူဆုံးရွယ်ထင်တယ်ဟဲ့အဲ့တော့တို့အကျိုးနဲ့ကံလေးကအဲဒီလိုဆိုရင်တော့ဘယ်နဲ့တော့လူလားမြောက်လာပြီထင်တယ် အဲလူလားမြောက်တော့ကအကျိုးလူလားမြောက်အကန်းလူလားမြောက်ဟုတ်ကလားအကောင်းလူလားမြောက်လားအကျိုးလူလားမြောက်ကအကန်းလူလားမြောက်လားဖြစ်ဖြစ်လာပြီအဲတော့သူတို့ဟိုတို့ဟာပြောတော့ဟိုအပြူဘောလူပြူဘောလို့ခေါ်တာပေါ့ဟင်အပြူဘောဆိုတာအပြူဘာဝပြောတာတယ်လူပြူဘောဆိုတာလူပြူဘာဝတယ်ဘာဝသွေးဆိုတာဆိုဝင်လာပြီဟုတ်ကလား ဒီလိုဆိုဒါလေးကပူဆော့မလားပူငိမ်ကွာဟင်ဟင်ပြောခြင်းပြောခြင်းလားဟိုဗျပြောခြင်းနဲ့ရွယ်ဘူးဗျဒီလိုဆိုဝေဒနာပစ္စယနောက်တဏှာဝင်တော့မယ်ထင်တယ်လာတော့မယ်နော်ဟင်လာတော့မယ်ထင်တယ်ကိုတို့ဘဝကိုလူချင်းလို့ရလာတော့ဘဝသမှုတွေရရှိဘူးလားဟဲ့ အဲ့တော့ဘဝသမုဒိယရှိသလိုဘဝဒုက္ခခံရရဘူးလားအဲ့တော့အဲ့ဘဝဒုက္ခခံရမှတတ်နဲ့အဲ့ဒီခံရလေးကိုလာဆွဲလာရင်ကာမသမုဒိယထပ်လာပြီဟင်ဟင်အဲဖတာပြည့်စရာဆိုရင်ပါတော့ဟိဝေဒနာဒီလောက်ဆိုတော့သူအဲအပြိုးဘောလူပြိုးဘောဝင်လာရင်တော့ခံစားရကောင်းမှသူသိလာပြီတဲ့နဲ့အဲဝေဒနာပြည့်စရာနောက်မှာတတိမဝင်ဘာလာမလို့လာမေတနာတဏ ဟုတ်ကလားအဲ့တော့တဏှာဝင်မတော့ဗျာကြိုက်တော့ကြိုက်ဆွဲမကြိုက်တော့မကြိုက်ဆွဲဟင်ဥပါဒံလားလာမတင်ဗျာအဲ့လားလာတော့မတင်ဗျာဥပါဒံလေဟင်အဲ့တော့ဥပါဒံနဲ့တကွာလက်ရှိဘဝကြီးဟာအတိတ်ကဟိုပြုခဲ့တဲ့ကာမဘဝကြောင့်ဆိုရင်တော့လက်ရှိဟာဥပပတ္တိဘဝထင်တယ်နောင်အတွက်ကိုအကြောင်းကံလာဖြစ်မယ်ဆိုကျွတ်ကာမဘဝပဲပြန်ဖြစ်ဦးမယ်နောင်အတွက်တို့မျိုးစိပြန်သူ့တော်မှာကို ဟုတ်ကလားဟိအဲဥပါဒာနောက်မှာဘဝကောဟိအဲထလာမယ်အဲ့တော့ဟိုတို့ဘဝသမုဒိယဘဝဒုက္ခကိုအကြောင်းပြု၍ဟုတ်ကလားအဲ့ဒီဘဝဒုက္ခကိုဖြေပြောင်းရင်းမှတ်တာနဲ့ဖြေပြောင်းတာကိုပြန်ပြီးဆွဲလာတော့ကာမသမုဒိယထပ်ဖြစ်မယ်ထင်မလားဒီလိုဆိုတို့ထပ်ဖို့ကတော့ကာမဒုက္ခထပ်ခံရအောင်ဆိုတိုင်းခံစားမှုတစ်ခုမှာဘဝဒုက္ခနဲ့ကာမဒုက္ခ ဒုတ်ဘယ်နှချက်တော့အဲ့တော့ထမင်းတစ်လုံးဘယ်လိုဟုတ်လို့လားတစ်ချက်လားထမင်းတစ်လုံးဟုတ်ကလားဟဲ့ဟုတ်ကလားတို့ရွာတွေပြောတော့ဘယ်လိုလဲတော့ထမင်းတစ်လုံးတို့အခုလက်ရှိကြတော့ဟုတ်ကလားအဲဘဝဒုက္ခကြီးတွေ့လဲလို့ရသေးတယ်ဟဲ့ ဟင်ဘဝဒုက္ခကြီးအတွက်ကိုအစာမျိုးပေးမှတ်တတ်နဲ့မျိုးတဲ့အစာပြန်ချစ်နေတော့ကာမဒုက္ခထလာမယ်ဟင်အဲ့တော့ထမင်းတလို့ဒုတ်တစ်ချက်ကိုနည်းနည်းတို့ပြင်လိုက်ကြဘူးလားဟင်ထမင်းတလို့ဘယ်လောက်လို့ဟုတ်ကလားဟင်ဟင်ဟုတ်ကလားရဲ့ဒုတ်နှစ်ချက်ဖြန့်သွားပြီကာမဒုက္ခနဲ့ဘဝဒုက္ခမှန်ပါပဲဟုတ်ကလားတို့ဖျားပေးတဲ့ဥပမာတော့အနုနဲ့ဥပမာပေး ဟင်အနူဟာသွေးဆိုးတော့မရဘူးလားဗျာရတော့မကုတ်ဘူးလားဗျာအဲ့တော့အဲ့ဒီရာလို့ကုတ်ရတာလေကိုရတာရှိတာတယ်ဗျာဟုတ်ဟင်ဟင်ဟိုကုတ်တရားဘာလို့ကုတ်ရတာတော့အဲရတာကောင်းလို့လားအဲ့ဒါလေးကုတ်ရတာကိုရတာရှိတယ်ဗျာဟုတ်ခလား အရသာရှိတော့ကုတ်တော့သွေးမထွက်ဘူးလားအဲ့တော့သွေးထွက်တော့အဲ့ဒီရာသွေးထွက်ကလေးမီးกินရတာကိုကအရသာရှိတာပဲဗျာအနူအနူတွေဖြစ်နေတာပြောတာဟင်အနူတွေအနူတွေအနူတွေဖြစ်နေပုံပြောတာဟုတ်ကလားဟဲ့ဟင်ဟုတ်ကလားဟဲ့အနူတွေဖြစ်နေပုံဟင်အဲ့တော့ဟိုသွေးထွက်အောင်ကိုယ်ဝါတာလဲတဒုက္ခတယ်နဲ့အဲသွေးထွက်လို့ရသဖြစ်မြင် တွေးထွက်နေတာလေးတခါပြန်တွေးသိအောင်မီးလေးနဲ့กินရတာရောမကောင်းပါဘူး။တကောင်းလားမကောင်းပါဘူး။ဟုတ်ဟင်ဓာစာကြလို့ဝေသားစားနေရကောင်းဘယ်လိုဖြစ်သွားလဲဟဲ့ရှောင်းဘယ်လိုဖြစ်သွားတော့ဟင်ဟင်ဝေသားစားနေရလေလှုပ်ဖူးပါလှုပ်ဖူးပါဘယ်လိုလုပ်ဟိဟိလက်ဘယ်လိုကောင်းလားဒုံးတစ်ခုဆက်ကြပြား ဟုတ်ကလားအဲ့တော့ဟိုကတို့တို့ထဲမှာအာရဏအကြောင်းကနေရှိရင်အာယုံတိုက်တာသူဖမ်းတော့မှာပဲဖမ်းရင်တော့တွေးထိမှုဖတ်တာပေါ်မှာပဲပေါ်လာရင်တို့အပြူပေါ်လူပြူပေါ်ဝင်တဲ့အင်းသာသမီများဖြစ်ခဲ့ရင်တော့ခံစားကြလာမလဲဟင်သူခံစားတော့မှန်သိလာမလဲအဲခံစားရင်မတ္တတတိမပိုင်ရင်တဏှာဝင်မှာပဲအဲ့တော့ဥပါဒါဝင်မှာပဲဘဝဝင်မှာပဲဟုတ်ကလားအဲ့တော့ဒီကိုကြိုက်တာတွေခံစားနေရရင် ဒီကိုကြိုက်တာရဲ့ပြက်နေတာဟောသိသလားမသိပါဘူးကိုပြက်နေတာဟောသိသလားမသိပါဘူးဒီလိုဆိုအဝိဇ္ဇာလည်းထဝင်မနော်အဲ့တော့ပြစ္ဆုတ်ပံကြတော့တဏှာဥသောအဝိဇ္ဇာနောက်လိုက်ဟိုတိတ်တုံကအဝိဇ္ဇာဥသောတဏှာနောက်လိုက်ဟုတ်ကလားဟိသူတို့နှစ်ခုပြန်လာမဲထင်တယ်ဟိဟုတ်ကလားအဲ့ဒီမှာတင်းတို့ဟိုတမှုရိယဆိုတာပေါ်လာတယ်ဟုတ်ကလားဗျာဟိအဲ့တော့အတိတ်ကလည်းပဲ အဲ့ဒီဟာလေးအကောင်းထင်လိုက်လို့ဟင်ဒီလာမဲ့အခုတို့ရနေတဲ့ဘဝကိုအကောင်းထင်ခဲ့လို့မျောပြီးလိုက်ခဲ့လို့အခုဒုက္ခရောက်တာတင်အဲ့တော့အခုလည်းပဲနောင်တိတဲ့ဒီများကောင်းအောင်လိမ့်မယ်အထင်းနဲ့လိုက်အောင်မယ်ဆိုရင်ဒုက္ခထတွေ့ဦးမှာထင်တယ်အဲ့တော့တို့တွေးခဲ့သမျှဒုက္ခတွေဟာအကြိုက်ကလေးနောက်လိုက်ခဲ့လို့ထင်တယ်အခုဖြစ်နေတဲ့ဒုက္ခကောအရင်ကဖြစ်ခဲ့တဲ့ဒုက္ခကော နောင်နောင်ဖြစ်အောင်မဲ့ဒုက္ခဟောတိုင်းဒီအကြိုက်ဒီဒုက္ခပေးမဲ့ဟာလေးထင်ဒုက္ခပေးမှာလားဒုက္ခပေးမှာလားဟုတ်ပါမလားဟင်တိုင်းဒုက္ခပေးမဲ့ဟာအိမ်ဘယ်လောက်ရှိရောဟုတ်ပါမလားတိုင်းဒီအိမ်ကိုပြန်ဝင်လို့သိမသိဟောတဲ့ရွှေလဲရွှေလဲလားငွေလဲလား ဒုက္ခပေးမာတွေစောင့်နေတာလည်းသိနေတယ်ဟုတ်ကလားအဲ့တော့ဒီအိမ်ကိုပြန်ဝင်သိမဝင်သိအဲဝေဒနာခံစားတတ်လာရင်တဏှာလာမှတင်နေအဲ့ဒီတဏှာတွေဒုက္ခပေးမှအမှန်ဖြစ်လို့သမုဒယသစ္စာထောက်ပါမယ်တိုင်ဝေဒနာပြည့်စရာတော့ကတဏှာကိုပဲသမုဒယသစ္စာဖွဲ့ရမှာတင်နေဟိဘသူ့ဘက်မှာတော့ဟိခံစားရတော့ကပါလာတဲ့အကြိုက်ကိုတို့သမုဒယသစ္စာဖွဲ့မယ်ဟုတ်ကလားဗျာဟင် ဟုတ်ကလားဗျာဒီလိုဆိုသမုဒိယသစ္စာရဲ့လို့သိကြရှိသလားသိပါဗျာဟင်တို့ယောဂီတို့လက်ထဲမှာရွာထဲမှာကင်ထားတဲ့အဲ့ဒီအကြိုက်ကလေးဟာဒုက္ခပြီးမှဟာလေဒီလိုထင်လားဗျာဟင်ဟုတ်ကလားဓမ္မယုံနဲ့တော့အကြိုက်ကလေးရှိဟာမတူပါဘူးဟုတ်ကလားဓမ္မပုံလို့ဟိုဘောဓနာဆောင်တော့ဘောဓနာဆောင်ဟင် ဒါရင်ဒီဘောဓနာတော်နှစ်ဖြင့်ငါကိုတက်တက်မတက်တင်လားဟုတ်ဒုက္ခပေးမဲ့ကောင်းတယ်ဟိုဟိုဆောင်မတော်တော်များရတယ်ဟုတ်ကလားဟဲ့ပရတော်လက်ပြဲဟင်သမုဒိယသစ္စာကတခြားမဟုတ်ဘူးတို့ဝေဒနာခံစားရင်းနဲ့ဟုတ်ကလားအမှန်ပပါတဲ့ပုံကူများဖြစ်လေဖြစ်တာကြီးလေအကြိုက်ကလေးပြောနေတာအဲ့ဒီအကြိုက်ကလေးဒီဒုက္ခပေးမဲ့ဒုက္ခကောင်းလေအဲ့လိုသာမှတ်ကြဗျာဟင် သူတို့ဖွဲ့တော်ပါတော့ယာယန္တနာပောနုဘဝိကာနန္ဒီရာကသဟကတာတတရတတရာဘိနန္ဒီနီတဲ့ဟုတ်ခလားယာယန္တနာအကျဉ်းလိုခြင်းတဲ့တနာလေးဟာဟုတ်ခလားဟင်ဝတ္ထုကိုသလားအာယုကိုသလားဟုတ်ကလားဥပမာမဲဟိုထင်ရခဲဖြစ်ခဲ့ရင်ကြိုင်လို့တွေ့လို့ရတာဝတ္ထုထင်တယ်ဟဲ့ဟုတ်ကလားအာယုငါတော့ ကြည့်လိုက်ရင်အဆင်းအာယုံတို့တွေ့လိမ့်မယ်ထင်တယ်။နာကြီးအနာအာယုံရောဟုတ်ကလားစားကြည့်တော့အရသာအာယုံအဲ့တော့ထင်ရခဲမှာဝတ္ထုလည်းရှိတယ်ထင်တယ်ဟဲ့အာယုံရောဟင်အဲ့တော့ဝတ္ထုဆွဲရင်ဆွဲမယ်အာယုံဆွဲရင်ဆွဲမယ်ဟင်ဒီနှစ်ခုတစ်ခုတော့ဆွဲမှာပဲတတိမပါတဲ့ပုဂ္ဂိုလ်ပြောတာလေဒီနှစ်ခုတစ်ခုတော့ဆွဲမှာပဲဟုတ်ကလားဟဲ့အဲ့ဒီဝတ္ထုအာယုံလေးကိုနန္ဒီရာဂသဟကတာနှစ်သက်ချင်းဟုတ်ကလားဟင် ပျော်ရွှင်ခြင်းနဲ့တကွာလည်းဖြစ်နေတယ်ဒါလေးစားနေတော့ကနှစ်နှစ်တက်တက်နဲ့ပေါ့လေဟုတ်ကလားဟင်နန္ဒီလေးအဲပြီးတော့ရာဂဆိုတာဒီအရာသာလေးကိုပဲကောင်းတယ်ထင်ပြီးတတ်မဲ့နေတာလေးကောင်းပါဘူးလားအဲ့ဒီနှစ်သက်ချင်းတတ်မဲ့ချင်းနဲ့တကွာလည်းဖြစ်နေပါတယ်ဟုတ်ကလားတတရာတတရာပါထူထူသောဝတ္ထုအာယုံဆိုတာဟင်တို့ ထင်ရကလေးနဲ့ပြောတာတဲ့ဝက်ကလေးနဲ့ပြောပူကောင်းဟင်ဝက်ကခုနပြောတဲ့အသာပါဟာဝတ်ထုတ်ထင်လေသူ့အာယုံကတော့မြင်တော့တော့သင်အာယုံရှိမှာပေါ့နာကြီးအနာအာယုံရှိမှာပေါ့ဟင်ကံကြီးတော့အနုအညာတွေးထိအာယုံရှိမှာပေါ့ဟုတ်ကလားသားကြီးတော့အရာသာအာယုံရှိတယ်အဲ့တော့ဒီဟာလေးကိုဟုတ်ကလားဗျာတို့ရန်ကုန်ဆိုရင်တော့ဝက်တဏီကျက်တဲ့ဘာကျက်တဲ့ညာကျက်တဲ့နဲ့ဝက်တစ်ခုတည်းကိုထိုးထိုးအာယုံနေရှိပလိုက် ထိုထိုဝတ္ထုတွေဖြစ်ပါလေအမျိုးမျိုးဖြစ်တတ်တာလေအင်းအဲ့ဒါကိုတတ္တရာတတ္တရာလို့ဖွဲ့ပါဗျာဟုတ်ကလားထိုထိုသောဝတ္ထုအာယုံကာမဂုဏ်တို့ပေါ်မှာဟုတ်ကလားအပိနန္တိနေသွားရိုးရိုးနှစ်သက်တာလားအလွန်အကျူးအထွတ်နှစ်သက်တာလားဟင်ဟုတ်ကလားဟင်အလွန်ကျူးအထွတ်နှစ်သက်နေပြီအဲ့တော့နှစ်သက်ခြင်းလည်းရှိတယ်တတ်မဲ့ခြင်းလည်းရှိတယ်ဆိုရင် စာရင်မတ္တမသိတဲ့ပုဂ္ဂိုလ်အဲ့ဒါမစွဲနိုင်ဘူးလားစွဲကြကြိုက်ကြိုက်စွဲလာမှာပဲဟုတ်ကလားဟင်ကြိုက်ဟင်ကြိုက်စွဲသို့မို့ရင်ွယ်ရေကင်ရီသွဲမိကင်ရီသွဲတော့ရှိတယ်ရေကင်တော့အေးတာလေးတော့လာသွဲမထင်လေမိကင်တော့ဆွဲမှာပဲခင်ဗျဟုတ်ကလားရေကင်လည်းသူ့သူ့ရဲ့အေးဓာတ်ကတော့ဟတ်မှာပဲထင်တယ်ဟဲ့မိကင်တော့ဟောအဘူဓာတ်ကဟတ်မှာပဲဆွဲမှာပဲဟုတ်ကလား အဲ့ဒီလိုအင်းအလွန်အကျူးအထူးနှစ်သက်နေတယ်ဟုတ်ကလားဗျာပြီးတော့နှစ်သက်ခြင်းဟိုလက်ခံစဉ်ကာလတုန်းကနှစ်သက်ခြင်းတတ်မဲ့ခြင်းနဲ့လက်ခံထားခဲ့တယ်ဟုတ်ကလားသားပြီးတော့လဲအလွန်အကျူးအထူးနှစ်သက်နေတယ်တဲ့ဟုတ်ကလားတာယံတနာအဲ့လိုတနာမျိုးဟာပောနုဘဝိကနောင်တတဖန်ဘဝကိုရသိနိုင်မဲ့ရေအောင်မျိုးအောင်ဟုတ်ကလားဟဲ့မျိုးသိလေးပါအဲ့ဒါဘဝဖြစ်မှာထင်တယ်ဟဲ့ ဟင်ရိုးသေးလေးဆိုရင်နောက်မိုးကြရင်ပေါက်မဲ့အပင်လေးထင်တယ်ဟဲ့ဟုတ်ကလားအဲ့ဒီတဏှာမျိုးပါတဲ့ဟုတ်ကလားဟင်တွေ့တုံးကောင်းတယ်ကြိုက်တယ်ဟုတ်ကလားပြီးပြီးတော့နောက်တခါသူ့တန်တန်တတမရှိဘူးဆိုရင်တော့ဒါမျိုးကတော့ကြည်အောင်မိုးအောင်မဟုတ်ဘူးလေအထားစဘာတော့စဘာပဲပေါ့ဆန်းချောင်းဆန်ကနေမှာပေါ့ဟုတ်ကလားဟုတ်ကလားဟိဒါဆိုဆန်းချောင်းဆန်ကလောက်ပဲရှိမှာပေါ့ဟုတ်ကလားဗျာတွေ့တာတောင် သူ့စာရင်မှတတ်တယ်ချိုးတာစား၍ထင်ရက်မပါတော့လို့ရှိရင်တော့စဘာတော့စဘာပဲဗျာအဆံမပါတဲ့အဖြစ်မပြအဲ့ဒါဆိုတော့အဖြစ်ဖြစ်နိုင်တယ်ထင်တယ်အဲ့တော့အဲအဖြစ်မျိုးထားပဲလို့နေမလို့မပေါ့ဘူးဟုတ်ကဲ့သူ့ချိုးတာလေးရဖြစ်ပြပဲရှုနေမှာတင်ဟင်ဒီလိုဆိုရင်တော့ခြူတာသူထညက်တောင်ပါသေးလားဟဲ့ခြူတာနဲ့တိတာလေးခြူတာနဲ့တိတာလေးဒါပဲရှိမှာအဲ့တော့ခြူတာလေးလည်းလှုပ်ရှားဟုတ်ကဲ့ဖြစ်ပြတယ်တိတာလည်းလှုပ်ရှားဘာလို့မဖြစ်ပြဖြစ်တယ် ဟင်ဒီလိုဆိုရင်တော့စဘာတော့စဘာပဲထင်တယ်သို့တော့အဆံလုံးဝမပါတာကိုဘယ်လိုခေါ်တော့အဖြစ်ဟုတ်ကလားဟင်အဲ့ဒါအဖြစ်ဟုတ်ကလားဗျာအဲ့တော့တို့အလွန်အကျိုးအထွတ်နှစ်သက်တဲ့ဟာမျိုးကိုဆိုလိုသည်ဟုတ်ကလားတွေ့တော့သုံးတယ်ဟုတ်ကလားမတွေ့မိတ်ဒါပြောတာမဟုတ်ဘူးတဲ့ဟုတ်ကလားဟင်အဲ့ဒါဘဝကိုနောင်တတပံဘဝကိုပေးစေနိုင်တဲ့ဟိုဟာလားဒုက္ခပေးမဲ့ဟာလေးပါလို့ပြောရမှာပေါ့ဗျာဟုတ်ကလား ဟင်ဘောနဘဝိကာဆိုတာပြောတာတယ်ဗျာဟင်အဲ့တော့အဲ့ဒီလိုနောင်တတပံဘဝကိုပေးဖို့ရာအတွက်တဲ့အဲ့ဒီတဏှာဘယ်နှမျိုးဟိုပွားတယ်လဲဆိုတော့ကာမတဏှာတယ်လေအဲ့ဒီဝဋ္ထုအာယုံလေးကိုဟင်လူလားနှစ်သက်နေတာကာမတဏှာတယ်လေဘဝတဏှာအဲ့ဒီဝဋ္ထုအာယုံလေးခံစားနေရတဲ့ဘဝလေးကိုလူလားနှစ်သက်တာတယ်လေဒါမျိုးလေးစားနေရရင်ဆိုတာ သုံးဖို့ဒါမျိုးလေးဖြစ်ခြင်းဖြစ်မယ်ဒါမျိုးလေးစားမရရင်ဖြစ်ခြင်းဖြစ်မယ်ဒါမျိုးလေးဆိုသူ့ပဲထင်တယ်ဟဲ့ဒါမျိုးလေးစားမရရင်ဆိုကိုယ်ပဲထင်တယ်ဟဲ့အဲ့တော့ကာမတဏှာကောဖြစ်နေမလားသူ့ပဲကြသူ့ပဲကြည့်ဟင်ကိုယ်ပဲကြည့်ဘဝတဏှာကောပြီးတော့ဝိဘဝတဏှာဆိုနောင်တိတဲ့တိကောင်းတာလေးခံစားစေလိုတာဟဲ့ဟုတ်ကလားသူခုနတို့ပြောခဲ့တဲ့ဝသားတိုင်းဆိုရင်နောက်တစ်ခါဒီလိုမချက်ဘူးဟိုလိုလေးချက်စားမယ်ဆိုဝိဘဝတဏှာထင်တယ်ဟင်ပြီးတဲ့ဒီအထူးဘဝကိုလူလာတောင်းတာတာပြောတာ ကောင်းမှုပြုလုပ်တဲ့ပုဂ္ဂိုလ်ဟောရေးတို့ဒီဘဝလူဘဝဒီလောက်တယ်နောက်တစ်ခါဒီတဲ့တထင်းမျိုးရောက်အောင်ဟောဒီတဲ့ဥစ္စာပေါအောင်ဆိုဝိဘဝဖြစ်နိုင်ဘူးလားဟေးတို့လူဘဝမှာကတော့လုံနိုင်မှာသားရဟဲ့နတ်ပြည်ဆိုရင်တော့တရုံနဲ့ပြီးတယ်နတ်ဘဝမျောတော့ပြုရကုသိုလ်ကွာဝိဘဝတယ်နဲ့ဟဲ့ဒါဝိဘဝတယ်တယ်နဲ့ဟင်အဲ့ဒီတဏှာမျိုးတဲ့အဲ့တော့တဏှာ၃မျိုးကွဲသွားတယ်နဲ့ကြိုက်တာလေအကြိုက်၃မျိုးပြောမှာပေါ့လေဟုတ်ကလားဟင် သူ့ဘက်ကိုကြိုက်နေတာလေးတခုထင်တယ်အဲသူ့ဘက်ကအကြိုက်ကလေးကိုကိုအကြိုက်ရလို့ခံစားနေရတယ်ကိုဘက်ကတမျိုးထင်တယ်နောက်ကိုသူ့ဘက်ကိုပဲမင်း၍ဒီလိုဒီလိုဟာမျိုးကိုဒီတက်ဒီတက်သွားတမျိုးထင်တယ်ဟဲ့ဝိဘဝဒနာဆိုတာထင်မလားဟုတ်ကလားဗျာဟင်အဲ့တော့တို့ဟိုမျက်စိအာယုံခါပိုင်းကဟောသူ့ဘက်ကိုပဲမရှိနိုင်ဘူးလားအဲ့တော့သူ့ကဟောတဏှာသုံးမျိုးလာနိုင်ဘူးလားအတန်ကြာရင်ကဟောဗျာ နာရင်ရှူရင်ငါကောဗျာပါရင်ငါကောဗျာတွေ့ရင်ထီရင်ငါကောဗျာတွေ့ရင်ကြရင်ကောတဏှာတွေဗျာတဏှာတွေဗျာတဏှာတွေဗျာဟင်ဟောက်ကလားဟင်အဲ့တော့ဒီအာရဏ6ပါးကတော့ဖြင့်တစ်ဖက်ကအာယုံပုံဖန်းပြီးလူပုံမှာရောက်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီအာယုံဒီရံအာယုံလားမိတ်အာယုံလားဟုတ်ကလားဟဲ့ပြီးတော့အကောင်အဆိုးလားအကြောင်းအကျိုးလားဒါခွဲချမ်းပြီး ရန်သူလားမိတ်ဆွေလားဖမ်းကြည့်ဖို့ရာဟိုကရိယာတွေတတ်ဆင်ထားတာတတ်ဆင်တုံးကတော့သို့တော့တဏှာနဲ့ပေါင်းလိုက်တော့အဲ့ဒီကရိယာတွေကအဲ့ဒီရံမိတ်ကိုခွဲတာမဟုတ်တော့ဘဲနဲ့ကိုဟုတ်ကလားရဲ့အပျော်လိုက်ဖို့ရလောက်ဖြစ်လာတယ်ထင်တယ်ဟုတ်ကလားဟင်ဒါရင်ဒီအကြည်ဓာတ်ခွက်တွေတတ်ထားတတ်ထားတာရဲ့ရည်ရွယ်ချက်အောင်လားဟင်အဲ့တော့တတ်ထားတာကိုရည်ရွယ်ချက်မအောင်တဲ့ဖြင့်အဲ့ဒီဟာတွေကိုအမိပြုပြီးတို့အလွဲသုံးစားလုပ်နေကြပြီ ဟုတ်ကလားဗျာဟင်အဲ့တော့သူတခါထမေးတယ်ဗျအဲ့ဒီတဏှာဟာတဲ့တာခောပနေတာဘိခဝေကတ္ထာဥပိတမနာဥပိသတိကတ္ထာမြဝေတမနာမြဝေတတိဒါကသာလို့ဘုရားရှင်ကသူကိုယ်တိုင်မေးသူကိုယ်တိုင်ဖြေခဲ့တာလေအဲဆိုလိုတာတော့ကွယ်အဲ့ဒီတဏှာလေးဟာတဲ့ဂိမ့်စရာရှိဖြစ်စရာရှိဘယ်မှာဖြစ်ဂိမ့်စရာရှိဘယ်မှာဂိမ့်ကြလဲတဲ့သူမေးဟုတ်ကလား ဖြစ်เสียကြီးဘယ်မှာဖြစ်တယ်လဲကိန်းเสียကြီးဘယ်မှာကိန်းနေရစ်တယ်လဲကိန်းနေသွားဒီမှာစွဲနေတာပြောတာတယ်ဟဲ့ဟုတ်ကလားဟင်အဲ့တော့ဒီဝတ္ထုအာယုံတို့ဝတ္တပကရိစားနေရရင်ဟုတ်ကလားဒါရတာရုပ်တင်နေဟုတ်ကလားဒါလေးပေါ်ကိုဒီဝတ္တလေးသိတ်ကောင်းနာပဲနန္ဒီရာကတင်နေအဘိနန္ဒီနီတင်နေဟုတ်ကလားဟင်ဟုတ်ကလားဟိ ယံလောကိပိယရူပံသာတရူပံလို့ဖြေထားတယ်ဒါတော့အလွန်ကောင်းဟိဟုတ်ကလားအလွန်ချစ်စရာအလွန်မြတ်နိုးစရာလို့အဲ့လိုသွားပြီးတော့သွဲလန်းလိုက်တဲ့အချိန်မှာဖြစ်စရာရှိဟုတ်ကလားသူရှာဖြစ်ရင်ရှာကားဖြစ်မှာပေါ့လေဟင်ဖြစ်စရာရှိဝက်သားဖြစ်ရင်ဝက်သားဘက်ကနေဆွဲမှာပေါ့လေဟုတ်ကလားဒီဟာဆွဲပါတယ်တဲ့ကိန်းစရာရှိဒီမှာပဲကိန်းနေရတယ်ဟုတ်ကလားဒီလိုသူမျက်စိရော အဲကြည်မတနဲ့ဓာပိယရူပါပိယယုတ်တာတာယုတ်ဒါရှစ်ဖျာတာယာဖျာလေးတို့အစွဲလန်းဝင်လာရင်ဟင်ဖြစ်เสียရှိမျက်စိမှာကိမ့်မှာတင်တယ်ဟဲ့ဟုတ်ကလားနားဟောဖြစ်เสียရှိဒီမှာဖြစ်ကိမ့်เสียရှိငါမှာကိမ့်မှာအဲနှာခေါင်းနောက်ဟဲ့ဒီတိုင်းပဲတင်တယ်အတွေ့အထိကဟောဟဲ့အဲထိတဲ့နေရာဖြစ်เสียရှိဒီမှာဖြစ်ကိမ့်เสียရှိဒီမှာကိမ့်ကြံနေတယ်တဲ့ဒီမှာဆွဲကြံနေတယ်တဲ့ဟုတ်ကလားဟဲ့ဒါမှမဟုတ်မြင်ဘူးတာလေးအာယုံပြုရင် မျက်စိထဲမှာမြင်အောင်လာတယ်ဗျဒါဒီမှာကိန်းတယ်လို့ပြောနေတာထင်တယ်ဟင်ကိုကြားခဲ့ဘူးဒါလေးပြန်ချီကြောက်ရင်နှူးလိုက်ရင်နားထဲမှာကြားရောက်မလာဘူးလားဒီလိုဆိုဖြစ်ကြရရှိဒီမှာဖြစ်လို့ကိန်းကြရရှိဒီမှာကိန်းနေတယ်ဆိုတာကိုအဲ့ဒါသက်တည်ပဲမဟုတ်ဘူးလားဒါဟုတ်မဟုတ်တော့ယောဂီတို့ကိုယ်တိုင်အပြန်အာရုံပြုကြည့်ပါဟင်ဟင်ဟိုအတိတ်အတိတ်ကဒုက္ခံစားခဲ့ဘူးဒါလေးတွေလေအကြိုက်တာလေးတွေရှိဘူးလား ဟင်အဲကြိုက်တာလေးတွေအဲတခါတရံများတို့ဟိုအမှားရလိုက်တဲ့ကာလကြရင်မျက်စိထဲမှာမြင်အောင်လာတယ်ဗျကြည့်ကြတာလေးကလေကြားခဲ့ဘူးတာလေးကနားမှလာ ကြားကြောင်လာတယ်ထင်မဗျာအဲ့တော့ဖြစ်ပြရရှိဒီမှာဖြစ်လို့ကိန်းပြရရှိဒီမှာကိန်းနေရတယ်တဲ့ဘုရားကဟုတ်ကလားဗျို့ဟင်ဒီမှာကိန်းနေရတယ်တဲ့အဲ့တော့တို့ဟိုခုနကပြောခဲ့တဲ့ဝက်နဲ့ပြောရင်ကတော့ဝက်က တဖာပါတယ်တာယမတာဂုံတယ်ဟင်ဂုံတော့ဟင်ချုပ်တယ်ထင်တယ်ဆုံးတယ်ထင်တယ်ပြောက်တယ်ထင်တယ်အစွဲကမျက်ပြင်ကအာယုံပြုနောက်ရက်အာယုံပြုတလလောက်အာယုံပြုတနှစ်လောက်အာယုံပြုဟောဆွဲကြနေပြီဟင်အဲ့တော့အဲ့ဒီဝေသဘကိုချစ်စရာပါရစရာလေးသူလက်ခံလိုက်တော့ သူဒီဒုက္ခပြီးတော့မှထင်ဟင်ဟုတ်ကလားဟင်ဒုက္ခသာရှားမကြွေးရင်အထင်းတော်ကသာရှားမကြွေးရင်ပဲနဲ့တော့သူပူဇာတော့မယ်ထင်တယ်ဟင်ပူဇာတော့မယ်ထင်တယ်ဟင်ဒိုင်းတို့ဒီချစ်စရာလေးဆိုတာကပဲနဲ့တော့ဒုက္ခပေးမဲ့ဟာလေးထင်တယ်ဟင်ဒါမို့တမှုရိယဒုက္ခဖြစ်ကြောင်းဆိုတာသစ္စာကအမှန်ဟင်ဟင်အဲ့တော့ဒုက္ခဖြစ်ကြောင်းအမှန်ထင်တယ် ဟုတ်ကလားဒုက္ခဖြစ်ကြောင်းအမှန်ဒီကြိုက်တာလေးပြောတာတင်နေအဲ့ဒါသမုဒယသစ္စာဟင်ဒုက္ခဖြစ်ကြောင်းအမှန်ဒီလိုတင်တယ်ဒီလိုဆိုရင်ဟိုဒုက္ခပေးမှာအမှန်ဒီလိုပြောတာ ਨੇ တူတူတင်တယ်ဟုတ်ကလားဘင်းအဲ့တော့ဝေသားပါကြာသွားပြီအစွဲကြီးကတော့အိတ်ကြံနေတာတင်တယ်ကိန်းနေဆိုတာနဲ့အိတ်ကြံနေတာပါတော့အတူတူပဲတင်တယ်အိတ်ကြံနေတာဒီအိမ်ထဲဝင်ပြီးဟင်တစ်သက်လုံးဖြည့်ပြီးတော့မပြောတာတင်တယ် ဟင်ဟင်ခမည်းကြီးကိုခမည်းပရိဒါထားတော့ကျုပ်တစ်သက်လုံးခမည်းကိုဖြစ်ပြီးတော့မယ်ဒုက္ခပေးတော့မယ်လို့အဲ့ဒါပြောနေပြီဟုတ်ကလားဟဲ့ဘောဓနာဆောင်ကဘယ်လောက်ပြောလိုက်တော့ဟုတ်ကလားဟင်အခုတို့ဟာလားဟိုဟင်ယောဂီတွေနေက ရောက်ထားနဲ့ချက်ချင်းသာသာဝင်ပြီးသလားဘယ်လောက်ကြာတော့ခိတခဏ15မိနစ်လောက်လားအဲ့တော့ဟိုကကြိုက်တာတွေကလည်းပကံတွေကကလိကလိ ဒီကလည်းစားခွင့်မပေးသေးဟုတ်ကလားဟင်ဟုတ်ကလားဟဲ့အဲဒီကတည်းကဘယ်နဲ့တော့ဟိဟိုမထိတတိဟာပူဆွဲတယ်ဘယ်ဟာကပူဆွဲတော့ဟိဟင်အဲ့ဒီသားတုန်းကနဲ့မစားခင်15မိနစ်လောက်အောင့်ထားတာဘယ်ဟာကဘုခံရခဲ့တုန်းဟိဟုတ်ဟင်ဟုတ်ကလားဟဲ့ဟင်အဲ့တော့ဟိုပကံလေးကလှမ်းပြီးတော့မပြောဘူးလားလှမ်းတရင်ပေးဘူးလား ဟင်ခမည်းကိုကျုပ်ဒုက္ခပေးတော့မနော်တဲ့ပြောဘူးလားဘယ်လိုလုပ်ဘယ်လိုတာပြောတော့ဘယ်လိုပြောတော့ဘယ်လိုပြောတော့ဆိုအလောက်ကရောမယ်ခမည်းဟင်ဟုတ်ကလားဟိအဲ့ဒီမှာဒုက္ခပေးမှာအမှန်လို့ဆိုလို့တဗျာသမုဒယသစ္စာကိုဒုက္ခဖြစ်ကြောင်းအမှန်ဟုတ်ကလားအဲ့တော့ဒီသမုဒယသစ္စာကဟို လေးချက်ရှိတယ်လို့ဆိုသဗျဟင်အာယုဟနာထောဟင်တခုမဟုတ်တခုကိုသူကအမြဲတမ်းဆွဲယူပြီးတော့သူမင်းနေတယ်အာယုဟနာဆိုတာလေမျက်စိကမရနားပဲနားကမရနှာခေါင်းပဲတခုမဟုတ်တခုတော့သူဆွဲယူနေမှာပဲဟုတ်ဘူဇာနေမှာတင်လေဟဲတို့ဘာတို့အထိန်တော်ကမျက်စိကနေမပြနားဘက်ကနေလှည့်ပြီးတော့ခိုင်းမှာပဲအဲနားဘက်ကမပြနှာခေါင်းဘက်ကလှည့်ခိုင်းမှာတင်လေအာယုဟနာဆိုတဲ့ သဘောလေးလည်းသူရှိပါတယ်တဲ့ဟုတ်ကလားဟဲ့နိဒါနဆိုတဲ့ဒီထဲမှာတကားတဲ့ရောက်တိုင်းရောက်တိုင်းကိတ်နေတယ်ဆိုတာလေးလည်းသူရှိတယ်ဟုတ်ကလားပြီးတော့တန်ယောကထဆိုတာအမြဲတမ်းစိတ်ကိုဟိုတစ်ဖက်အာယုံနဲ့ရှင်ရှင်ပြီးလေအမြဲတမ်းပေးနေတယ်တဲ့ဟုတ်ကလားဟိပြီးတော့ပရိဘောဓတဲ့ပရိဘောဓထဆိုတာအမြဲတမ်းကြောင်းရဆိုင်ပေးနေတာဟုတ်ကလားဒီဒီကြိုက်တာတွေကလေအမြဲတမ်းသူ့ကြောင်းရဆိုင်ပေးနေတယ်ထင်တယ် ဟင်တခုမဟုတ်တခုကိုဖမ်းပေးဖို့လေဟင်ဆွဲပေးဖို့လေအဲ့တော့ဒီဒုက္ခပေးမဲ့ဟာကအဲ့ဒီဒုတ်လေးချက်နဲ့ပြီးမယ်တဲ့ဟုတ်ကလားဟိမရသေးတာဆိုဆွဲယူသိမ့်ပြီးချင်းအာယဝနာကလေဟုတ်ကလားဟင်သိမ့်ပြီးလို့ရလာရင်ဟုတ်ကလားဏိဒါနာဆိုတာဒီမှာအိတ်ကိုနေရာချထားခဲ့တယ်အနေရာချထားခဲ့တယ်ဟုတ်ကလားဗျရင်ကောင်းလေးသွားရင်းနဲ့အပုတ်စားရင်းမတ်တာနဲ့သူ့မျိုးစိတ်ချထားခဲ့သလို ဟုတ်ကလားဗျာဒီမှာလဲတို့မင်းဒီမှာနေရကွာဒီဒီအဲဒီယောဂီကြီးကဒါကြိုက်တယ်လို့ပြောတာမင်းဒါကိုဒါကိုပူစာပြီးဖြင့်ထက်ရအောင်နေရကွာလို့ပြောခဲ့တယ်ဟင်အဲဒီလိုကောင်းပြောဘူးလားအဲ့တော့ဏိဒါနာရောပါတယ်နဲ့ပြီးတော့တာယောဂဒါဆိုတာအဲ့ဒီကိုကြိုက်တဲ့အာယုံလေးနဲ့အမျက်ကျင်လို့ရအောင်ကိုသူအမျက်ကျအပူစားနေလိမ့်မယ်ထင်တယ်ဒါတော့ပါတယ်နဲ့ပြီးတော့ပလီဘောဓထဆိုတာကဟောသူအမြဲတမ်းတစ်ခုမဟုတ်တစ်ခုကို တို့အထင်းတော်ကြီးရှားပေးရအောင်စီးပူးပေးရအောင်လေအမြဲတမ်းသူကြောင်းရဆိုင်ပေးနေတယ်ဟုတ်ကလားဗျာအဲ့တော့ဒုက္ခကောင်ကအဲ့ဒီလေးချက်နဲ့ပေးပါလိမ့်မယ်တဲ့ဗျာအဲ့တော့ဒုက္ခတစ်ခုကို၄မျိုး၄မျိုးနဲ့တို့ကိုဒုက္ခပေးမယ်လို့ပြောတာတဲ့မဗျာဟုတ်ကလားဗျာအဲ့တော့တို့ခုနကပြောတဲ့ဥပက္ခအတိတ်ကအကြောင်းကံကိုနှီး၍ဒီဘက်မှာ ဟင်ပြစ္ဆုတ်ပါမှာအကျိုးပေါ်လာတယ်တင်တယ်ဝိညာဉ်နာယုတ်သလာယရဏဖတ်တဟုတ်ကလားဝိညာဉ်ရဲ့နာယုတ်ရဲ့သလာယရဏရဲ့ဖတ်တရဲ့ဝေဒနာရဲ့လားငါကဒါအကျိုးတင်အဲ့ဒီမှာအဲ့ဒီဝိညာဉ်ပြီးအစွဲကြောင့်ဖြစ်တဲ့ဝိညာဉ်ဖြစ်မှာပေါ့ဟင်အတိတ်ကတန်ဝိညာဉ်ကိုမြူဖြစ်ရတာဟုတ်ကွအဲ့တော့သူဒီအထိန်တော်ဖြစ်နေလားဟိုနာယုတ်ရဲ့အထိန်တော်မဖြစ်နိုင်လားဟုတ်ကလားဟေအဲ့တော့ငွေထားတာတွေကလည်းအကျိုးဟဲ့ ဟင်ဟင်အကားဟဲ့အကျိုးဆိုတော့အကျိုးသော့တယ်ဟုတ်ကလားအဲ့တော့ဒီဝေဒနာပညာသင်္ခါရဝิญဉ်ကသူဘာမှမလုပ်နိုင်တော့အကျိုးထင်တယ်အကျိုးမှုငြိမ်လားဟင်ရိုးရိုးတဲ့ဘသူကပူသော့တုတ်ဟဲ့သူကပူသော့အကန်းကလည်းမော့ထင်တယ်ဟဲ့ဟုတ်ကလားအကန်းကလည်းမော့သွားသလိုပဲဟုတ်ကလားတို့ယုတ်ကြီးကလည်းအမြဲတမ်းမော့နာတယ်ဟဲ့အမြဲတမ်းလှုပ်ရှား ထကြွနေထင်သလားအဲ့ဒါလေးကခုတို့ဘယ်နဲ့တော့ဟဲ့လူလားမြောက်လားဗလားဟင်ကာလာသာကာလာသမီးတွေဖြစ်ပလားဒီလိုဆိုကလေးဘဝတဲ့ပိုးပူတာမလားလျှော့ပူတာမလားဟုတ်ကလားအဲကလေးဘဝတဲ့ပူတိုးဆော့မလားလျှော့ဆော့မလားဟုတ်ကလားဆော့တာဆော့တာ तू ဘာလုပ်နိုင်တော့ အဲ့တော့အထိန်တော်ကတော့ဟင်ပဲနဲ့တော့ဟိအထိန်တော်အထိန်တော်ဟင်ဖင်ချထိုင်ရပါမလားဟင်ညာရှိလို့သာအေးရတယ်နဲ့ညာများမရှိပဲလို့နေမလဲဟင်ဟင်နေတလုံးနဲ့ထားလို့တော်လားဟုတ်ကလားနှလုံးများဟိုလားဟိုနေဝင်လို့ဟိုနေများထွက်လာရင်ဟုတ်ကလားဟဲ့တလုံးဝင်တလုံးထွက်နေ24နာရီသာနေပတ်နေရင် ဘယ်နဲ့တော့အကျိုးနဲ့အခန်းကအထင်းတော်ကြီးဘယ်လိုလုပ်မထင်အမြဲတမ်းပူဇော်နိုင်မယ်ထင်တယ်နာရပါမလားဟုတ်ကလားဟင်နာပါမလားဟိုကလည်းပူဇော်မှာပဲတစ်ခုပြီးတစ်ခုအကျိုးကလည်းဖော့တကူဗျဟင်မျက်စိကကောပူဇော်ဘူးလားအင်းဒါဒါတစ်ခုပြီးနောက်တစ်ခုကောဟုတ်ကလားဟင်နာနာရှာကိုတကားရှိသမျှတကားပေါက်ကအကုန် လာပြီးတွေ့တာတွေမှန်တယ်များအကုန်လုံးသူဖမ်းယူခိုင်းမှာထင်မလားဟုတ်ကလားဟင်ဘယ်ဟာသူရှောင်မလို့ဟိတွေ့သည်များတွေ့သည်များအကုန်နေမှာပူဇာမှာဗျာဟုတ်ကလားဟင်ပူဇာပြီးသူ့အတွက်သူကရှားပေးရတာထင်တယ်အဲ့တော့သူကတို့ရှားပေးတာလေးခံစားမယ်မှတ်သားမယ်သူကြိုက်ကြိုက်သူတို့ကြောင်းညာဆိုင်မယ်ဟုတ်ကလားကောင်းတယ်သူဆုံးဖြတ်ချက်ကလေးသိုးတယ်ဒါလည်းချမယ်ထင်တယ် ဟုတ်ကလားဟင်ဟုတ်ကလားဟိအဲ့တော့တို့တို့အတွက်ရှာပေးနေရသလားသူ့အတွက်ရှာပေးနေရသလားဟုတ်ကလားဗျာဟုတ်ကလားဗျာတို့ရလိုက်တာမဟုတ်ဘူးလားဟာဘယ်လိုတို့ဟင်အထိန်တော်ကြီးကဘာညဘူးလားဟာဟုတ်ကလားဟင်တော့အထိန်တော်ကြီးရတယ်ထင်လို့လက်ဖယ်စားနေတာသူဘိုက်နာကျွတ်လို့ပဲထင်တယ် ခံရရှိကြတို့ဟဲ့တစ်ဖက်စားကျင်တာကသူထင်တယ်သူပူတာလို့သားသားပြရတာဟုတ်ကလားသူကြိုက်လို့သားပြရတာထင်တယ်ဟုတ်လားသူပဲခံတာတယ်သူပဲမှတာတယ်သူပဲကြောင်ညာဆိုင်တယ်သူပဲဆုံးဖြတ်တယ်အကျိုးအကျိုးအကျိုးအကျိုးလုပ်ဖို့ဟုတ်ကလားဟဲ့ဟင်ဟင်အဲသူပဲပူတာတယ်သူကတော့ကြိုက်တာလေးစားပြီးကျင့်တတ်ပါတယ်ဘိုက်နာတော့ဘသူခံရတော့အထိန်တော်ကြီးပဲဟုတ်ကလားဒုက္ခရောက်မှာရာ ဟင်ပူတာတာသူပြားလူကျင်နာသူပြားခံရတော့ထိန်တော်ဟုတ်ကလားဟင်ဒီလိုဆိုထိန်တော်ဘဝတော်တော်လေးကောင်းဟိုဟင်တော်တော်လေးကောင်းရဟင်ဟိုရွာတဲ့ဘာသာနဲ့ပြောဗျာကျောင်းတဲ့ဘာသာနဲ့မပြောကြခံနဲ့ဟင်ဟေး ကျွာတဲ့ကြတော့ဟိုဟင်ဒိုးရှိမှုမကောင်းဘူးပြောနာဟုတ်ကလားကျွာတဲ့ကြပဲလို့ပြောမယ်ထင်တော့ဟုတ်ကလားအဲ့တော့ဟိုကဘာတော့ဟင်ဟိုအကျိုးကခမားတို့တေးထားမှာနေနေသူတို့ဘယ်လောက်နေနေမှာတုံးတည်းဟုတ်ကလားကျွာတဲ့ကြမှာငါအကြောင်းကြောက်လိုက်လာဟောဟင်ကြီးကြီးကျယ်ကျယ်ဟုတ်ကလားနတ်တလူရောက်လို့ကြီးကြီးကျယ်ကျယ်တင်းပြီးရောကျိန်းနေမှာတင်ဟေ့ အကျိုးကဟုတ်ကလားအကျိုးကပဲတခါကျင်းလို့ဟုတ်ကလားဟင်အကျိုးကျင်းတော့စိတ်ဆိုးရဲလားဆိုးရဲပါဘူးဘာဖြစ်လို့တော့ဗျာဟင်ခင်ဗျားတို့အကျိုးကျင်းရောအကျိုးကဒီလိုကျင်းတော့စိတ်ဆိုးရဲလားဘာဖြစ်လို့တော့လောကရောဗျာကျင်းနေတာဗျာဟုတ်ကလားဟင်သူ့ကိုအောင်ရဲလားဟုတ်ကလားဟိုတစ်ချက်တလေတော့အောင်ပြလိုက်ပေါ့ဗျာဘာဖြစ်လို့ဟုတ်ကလားဗျာ မင်းလေးလေးမှအောင်ရိုက်ဘူးလားသူခိုင်းတာဟုတ်ဟုတ်မင်းခိုင်းတာလှုပ်ကြွေးလဲလာခဲ့ရတာတို့အသက်နဲ့မျှကွာဒီတစ်ခါတော့မင်းခိုင်းနေမလို့ဘူးကွာညံပြောရဘူးလားဟာဟုတ်ဘာဖြစ်လို့တော့ဗျာဘာတဲ့ဘာလို့ကလာသမီးကျိုးကိုဘယ်လိုလှုပ်ချော့ကြမှာတော့ဟင်ငယ်ကျိုးကမှခဏတော့ချော့ရတယ်ဦးမယ်ဟင်ခုဝေဒနာပစ္စယတဏှာဖြစ်လာရင်တော့ဘယ်နဲ့တော့ဟိကလာသားကျိုးထင်တယ် ကာလာသမီးရိုးပြခုပါဟုတ်ကလားချော့ရပါဦးမလားမရပါဘူးဟင်ချော့မရရင်တော့သူခိုင်းသမျှလောက်ကြပြီတော့ဒီလိုထင်ဟုတ်ကလားဟင်အကန်းကတော့ဟင်သူလဲဟိုကာလာသားကာလာသမီးဖြစ်လာပြီတဲ့ဟင်ဒါရင်သူကလည်းသွေးဆူတော့မှထင်ပါသူကတော့ဒီလိုသူတို့ကလေးဘဝတဲ့အခုကိုဆိုးတော့မှထင်ဟဲ့ဟင်အဲ့တော့ကလေးတို့က ဖြစ်သမျှလေးနဲ့ကြွေရသေးတယ်အခုဘယ်ဟာဖြင့်ခရွေးမတွေ့ဘူးဘယ်ဟာဖြင့်ပေါ့တယ်ဘယ်ဟာဖြင့်ငံတယ်နဲ့တောင်းမှတင်တယ်ဟုတ်ကလားဟိအဲ့တော့တို့ဒီအခန်းကလည်းပဲအခုမှပိုးပြီးဆိုလာအဲ့ဒါကြီးရောအဲသူကဟိုညောင်းလို့ပြောင်းပေးပါဟုတ်ကလားအဲဒါမသားခြင်းဘူးအဲ့လိုဖြစ်နေလို့တို့ကဟောပဲနဲ့တော့ငေါ့ရဲလားဟာငေါ့ပြလိုက်ပေါ့ဗျာဟင်ငေါ့ပေါ့ဗျာ ဟင်ရေရာရောဘယ်နှခါချိုးခိုင်းတစ်ခါဟုတ်ကလားဟုတ်ကလားဟင်အဲ့တော့တို့သမုဒိယတစ္ဆာမှာတို့ဟင်ဘဝသမုဒိယဘဝဒုက္ခဒါတခုတင်နေခုနဒုနှစ်ချက်တင်နေကာမသမုဒိယကာမဒုက္ခမရှိဘူးလားဟုတ်ကလားဒီနှစ်ခုရှိတဲ့တဲမှာဘဝသမုဒိယဘဝဒုက္ခဟာသို့သောဟုတ်ကလားဟုတ်ကလားလင်းယူသူလင်းချစ်လာပါတယ်ဆိုပေမဲ့ ဘယ်နှခါချိုးရေချိုးပေးဘူးတော့ဘယ်နှခါကြီးတွန်းပေးဘူးတော့ဟင်ကိုကိုကိုကြတော့တနေ့ဘယ်နှခါလက်ကြီးကနှခါရှမ်းကြီးရောတော့ယောက်ျားကမိန်းမချစ်တယ်လို့ကပြောတာဘယ်နှခါရေချိုးပူပေးဘယ်နှခါကြီးတွန်းပေးဘူးဟင်မိန်းမကလည်းယောက်ျားချစ်တယ်လို့ပြောတာဘယ်နှခါကြီးတွန်းပေးဘူးတော့ဘယ်နှခါတော့ရေချိုးပေးဘူးတော့ဟင်ကိုကိုကိုကြတော့နေ့တိုင်းထင်တယ် အဲ့တော့သူများနဲ့ကိုကိုကိုဘယ်ပိုချစ်တုံဟဲ့ဟင်ဒါဘဝသမုဒိယဘဝဒုက္ခထင်တယ်ဟဲ့ဟုတ်ကလားဟင်ပြီးတော့တို့ဟို လင်ချစ်လာကြီးရဲ့မာယာချစ်လာကြီးရဲ့ပြောတယ်ဘယ်နှခါဝါခုန်ပြီးဘူးတော့ကိုကိုကိုကြတော့ဟင်ဟုတ်ကလားဟဲ့ကဲဘယ်နဲ့တော့ဗျဘဝသမုဒိယဘဝဒုက္ခအကြီးဆုံးထင်တယ်ဟဲ့ဟုတ်ကလား ပြီးတော့လင်းချစ်လာကြီးရဲ့မယာချစ်လာကြီးရဲ့လို့ပြောတယ်ဘယ်နှခါနောက်ဖေးလိုက်ကုန်ဘူးပြေးဘူးတော့ကိုကိုကိုကြတော့နှစ်ခါလားသုံးခါကြည့်ကြည့်ပါဦးဟင်အဲ့တော့တို့ဘဝသမှုတွေကကိုဘဝကိုခင်မင်တဲ့အတွက်ကိုဒုက္ခဘယ်လောက်ကြီးတော့ဟင်ကိုဒုက္ခကောမြင်သလားဟင်ဒါကိုဘဝလိုချင်လို့မဟုတ်ဘူးလားဟုတ်ကလားဗျာ အဲ့တော့လူကျင်မှုဒီတို့ကိုဘလောက်ဒုက္ခပေးနေတော့ဟုတ်ကလားအဲ့မျက်ပြင်ငါလောက်ဆိုတော့ရလောက်ပါပြီတလားလောက်ဆိုရလောက်ပြီပေါ့ဗျာဘယ်တော့ရမှာသေတောင်ပြောင်းဥမာတယ်ဟင်ဟင်ဟုတ်ပါပြီကြအစွဲရှိရကြတော့ငြိမ်ပေါ့အေးပေါ့ဟင်ဟိုကြလဲဆက်ပြီးခံအောင်မတင်နဲ့ဟိဟင်ဘဝသမှုရိယဘဝဒုက္ခဗျဟုတ်ကလားဗျ ဒါဘဝကိုလိုချင်တော့ခုနပြောတဲ့လိုချင်တဲ့ဟိုသွယ်လာမှုဆိုတဲ့ဥပါဒံပါတယ်ဟဲ့ဒါလေးကားတို့ဘဝပြည့်ရဲလားဟုတ်ကလားကိုရောကိုရောအလိုမလိုက်ဖဲနဲ့ပြစ်ထားလို့စိတ်ကောအလိုမလိုက်ဖဲနဲ့ပြစ်ထားလို့ဟုတ်ကလားဟင်ဒါတို့ချစ်နေလို့ထင်တယ်ဟဲ့ဟုတ်ကလားအတန်းနဲ့ဂျိုးကိုကိုသားနဲ့ကိုသမီးထင်လို့ဥပါဒံထင်တယ်ဟဲ့ဒါလေးနဲ့တို့လုပ်ပေးနေရတယ် အဲ့တော့သူပူသာသလောက်ဗျာအဲ့တော့တို့ကလေးငယ်တုန်းကတော့ကလေးငယ်နဲ့ပတ်သက်တဲ့ကစားတရားသူတောင်းမှာပေါ့လေဟုတ်ကလားဟင်အဲကာလာသားကာလာသမီးဖြစ်တော့အဲကာလာသားကာလာသမီးနဲ့ထိုက်တာနဲ့ကစားွက်သူတောင်းမှာပဲအဖိုးအိုဖွားကိုဖြစ်တော့ရမလားဟိရပါဘူးဗျာသူရပ်ပလားဟိရပါဘူးဗျာအဲအဖိုးအိုဖွားကိုနဲ့ပတ်သက်တာတော့ပူဇော်အောင်မှာတယ်အဲ့တော့တို့ဟာကောဘယ်နဲ့တော့ ဟိုးဒီလောက်ထိလှုပ်ပေးကြရတာငါအသက်ကိုကြီးပြီးအိုးပြီးလုံမပေးတော့ဘူးဟင်ကိုလိုမလိုက်ဘူးစိတ်လိုမလိုက်ဘူးဟုတ်ကလားမရတူတော့တို့ဘာအထုတ်နေကြလို့တော့မဲခွင့်ရမှာမရတာကြီးဟုတ်ဟင်ဟောအိမ်မရတော့ဘယ်မှာများရပါလဲဟင်ဟင်ဟင်မရတူတော့ဘယ်ပင်မလာပါတယ်ဟုတ်ဟင် မှမေးလို့ရအောင်ဘာတယ်ဘာချင်းနဲ့များဖြတ်မှာပါလေလုံးပြမင်းမင်းဘာတယ်မင်းဘယ်တော့ဖြတ်မှာတော့ဟောပြဟောပြဘယ်တော့တယ်တော့ခင်ဗျလုံးပြမင်းဟင်ဟင်အဲ့တော့တို့ဒီအကြိုက်ကလေးတွေဒုက္ခပေးနေတော့သိနေပြီထင်တယ်ဟဲ့ဟင်အဲ့ဒီမှာကိုကသူ့ကြိုက်လို့သူ့အလိုလိုက်ရတဲ့ဒုက္ခကနည်းပါတယ် ကိုယ်စိတ်ကကြိုက်လို့ကိုယ်စိတ်ကိုအလိုလိုက်ရတဲ့ဒုက္ခအများဆုံးဟုတ်ကလားသူ့ကြိုက်လို့သူ့အလိုလိုက်ရတာက နောက်မှာပါဗျာကာမသမုဒယကာမဒုက္ခကလေဟင်ဘဝသမုဒယဘဝဒုက္ခကိုယ်ကြိုက်လို့ကိုယ်အလိုလိုက်ရတာအများဆုံးဟုတ်ကလားဟင်ဟုတ်ကလားဟင်အဲ့တော့တို့ထိုင်ကြသို့ဗျာအဲ့တော့တို့စိတ်ကလည်းထိုင်မကြ ဟုတ်ခလားအပြင်တော့ကလည်းဖေးဖေးသားသားနဲ့သူ့ပေးထားတဲ့အချိန်ဒီတိုင်းခွင်းဆက်ပြီးဟောလဲမမခဲအဲ့တော့ထိုင်တာနဲ့15မိနစ်ဆိုနာရကိုကြီးရဟင်အဲ့တော့တို့အလိုမလိုက်ဘူးဟဲ့ဘယ်နဲ့တော့သေးသေးဟုတ်ကလားဟင်အဲ့တော့နာတာကျလဲဟိုစိတ်ကရောခံညမမလားသူဟာကြီးနာနေတော့ဘယ်နဲ့တော့သူတို့သူတို့ညီကိုနှစ်ယောက်ကိုဗျ ဟုတ်ကလားညီကိုနှစ်ယောက်ဆိုတော့ဘယ်နဲ့တော့ဟိုအကိုကြီးနာနေတာကြည့်နေတော့သူရောခံနိုင်မလားညီငယ်ရောဟုတ်ကလားခံနိုင်မှုရသူကလည်းတတော်တော့အထင်းတော်ကြီးသွားသွားပြောမှထင်တယ်ခဏကြီးနားနေပြီဗျဟုတ်ကလားဒီကလည်းနားတယ်နားတယ်ကြောက်ကြောက်နဲ့မှန်တာဟုတ်ကလားရဲအထင်းတော်ရောရဲတင်းတင်းထိန်းတာလားကြောက်ကြောက်တယ်လားဟာဟုတ်ကလားဘာဖြစ်လို့တော့ဟင်ဘာဖြစ်လို့တော့အာလုတ်ကြောမဲ ဟင်နာရကဟိုထိန်းတော်ကြီးနာရမမဟုတ်ဘဲနဲ့ဟင်ဟိုဟိုကတော့ဘာတော့အကျိုးနဲ့အကန်းထင်လေအကန်းနာနေတာအကန်းနာအကျိုးကဘေးကနေပြီးတော့မကျင်နာထားတယ်နဲ့ဟင်အကျိုးနာတာလားအကန်းနာတာလားအကန်းနာနေတာဟုတ်ကလားအကျိုးနဲ့ပါဆိုင်ဟင်အကျိုးနာတာမဟုတ်ဘူးအကန်းနာတာဟင်အဲ့တော့သူတို့ကဖွားပဲတော်ဖြစ်နေခြင်းကြောင်းလားဟိဟင်သူ့အကျိုးနာတော့အကန်းကကျင်နာအဲ့တော့ထိန်တော်ကြီးပါပြောနားနေပြီဗျ မှန်ပြီဗျဟုတ်ဟင်အဲ့တော့ထိန်တော်ရပဲနေတော့နာကျင်နာသူ့အသူနာတာငေါ့ဟိုလိုက်ဒီတိုင်းညာဆက်နေရင်တော့အဲဘာဘိုးဆိုးလာမှာဘောဗျာနဲ့တကယ်ပြောမှာအဲ့တော့ထိန်တော်ရပဲနေတော့ဆိုရင်ဆိုတဲ့သူသူ့အသူဆိုတာငါလည်းဘာမှဆိုင်ဘူးဟာဟင်ဟင်အဲပူသားနဲ့တော့မှန်တယ်လေ तू ကလည်းပူသားမှာဟုတ်ကလားဗျာဒီတရားလဲထိန်တော်ကြီးကလည်းဟိုဓမ္မဦးနဲ့လာတရားအထုတ်နေရတာထင်တယ် အထင်းတော်ကြီးကိုသခန်းဝင်နေတယ်တဲ့ဟုတ်ကလားအထင်းတော်ကြီးကသခန်းဝင်နေတယ်ဟုတ်ကလားဗျာဟိုအကျိုးလေးနဲ့ခံနေဘီနာချဟုတ်တယ်ဟုတ်လားဟင်အဲ့တော့ဟာပြောပြောမှာပေါ့ခုနကအကျိုးဝထင်တယ်ခဏဒီတိုင်းနေရင်တော့ရိုးကြီးအဲ့သွားမှာပေါ့ဗျာဆိုဟင်ဘယ်လိုအဲ့တော့ထင်းတော်ကြီးလည်းသူတရားပြောမှာဆိုအဲ့ချင်းအဲ့ပတိငါနဲ့ဆိုင်သူလိုလားဟင်ဟင်မပေါ့ဆိုဘယ်လို အဲ့တော့ဟောထိန်တော်ကြီးကဟိုသေးသေးသွားသူသေးတာငါသေးတာမှလို့ပြောရဲလားဘာဖြစ်လို့တော့ပါတယ်ဘာဖြစ်လို့တော့ဘာဖြစ်လို့ကြောက်ရတာတော့မြားဟဲ့လက်ကြောက်သလားဟုတ်ကလားဘောင်းဆိုဒုက္ခပေးမဟာလေးတွေဟိုဒုက္ခကောင်းလေးတွေဆိုပြီးတော့ဟင်အလုံးလိုက်ဘူးတို့ညာနဲ့ထင်းတော်တွေကဟာဘယ်လိုဘယ်လိုဘယ်လိုတို့တွေကလာလာပြီးတို့ပြောတာသူနာရလား နာရကကနာနေတာဟုတ်ကဲ့သူနဲ့ကောဆိုင်ဘူးလားဆိုင်ပါဘူးဗျာအဲသူနဲ့မဆိုင်မင်းနဲ့အဲ့ဒါကြီးလာပြီးအထိန်တော်လာလာလက်ကုတ်ထားတယ်ဟုတ်လားသူနာလို့လက်ကုတ်ရင်ထားအောင်ဟုတ်ကလားဒါဝတို့အထိန်တော်တရားကောပဲနေတော့ဟဲ့ဟင်ဟင်ပြေလို့ရအောင်ရလို့နောက်ရဲလားပါဖြစ်လို့တော့ဟောမငေါရဲဘူးကြီးတယ်ဟေ တို့ဟာတွေလည်းအားရှိကြရပါပဲဟင်ဟင်တို့ဟာတွေလည်းအားရှိကြရပါလားဟင်ဟင်ဟင်အဲ့တော့တို့ဒီလူချင်းစိတ်ကတော့တစ်ခုမဟုတ်တစ်ခုသူကတော့အမြဲတမ်းစီဘူးအမြဲတမ်းဂိမ်းနေမှာတယ်ဟဲ့အဲအမြဲတမ်းဂိမ်းပြီးတို့ပဲနေတော့ဟဲ့အမြဲတမ်းအာယုန်နဲ့ရှင်ပေးနေမှာ အမြဲတမ်းအာယုန်ကိုခံစားခွင့်ရအောင်သူအမြဲတမ်းတို့အကြောင်းရဆိုင်ပေးနေမယ် လာပူသားနေမယ်ဟုတ်ကလားအဲ့ဒီအကြိုက်ကလေးဆိုတဲ့သမှုတရားလေဒါဒုက္ခကောင်မှန်သိရင်တို့ပဲနဲ့တော့ဟဲ့ဟင်အဲ့တော့ဝေဒနာပစ္စယတတိဝေဒနာနောက်မှတဏမကောက်လောရလိမ့်မယ်ဟုတ်ကလားဟိအဲ့တော့ဒီဒုက္ခကောင်လေးကိုတို့ဒါနိုင်ဖေးနိုင်ရင်အကျိုးကလည်းသူ့လို့သူ့လို့တယ်ပေါ့ကံကလည်းသူ့လို့သူ့လို့တယ်ပေါ့အထိန်တော်လည်းကိုယ့်လို့ကိုယ်လို့ပေါ့ဟင်နေနိုင်ပါမလား ဟုတ်ကလားဟင်အဲ့တော့တို့ဒီဟိုအကြိုက်ကလေးကခုမှပေါ်တာလားဘဝဆက်ဆက်ကပါတာလားဟုတ်ကလားဟိုခုလူလားမြောင်းမှပေါ်တာလားမွေးကြရလားမွေးကြပါဘူးဟောပဲတော်လေးကြဟင်ငေါ့ရဲလားဟောပဲအောင်မေးပြန်တော့လဲတမျိုးဟင်ဟင်ငေါ့ရဲတယ်တော့ကနေရာပြောင်းမှထင်မှာဟင် အဲ့တော့သူဒီဒုက္ခပေးမှာတို့သိနေပြီဟုတ်ကလားအဲ့တော့တို့ဒုက္ခပေးမှာတခြားဘဖို့လင်္ကာပေးတာလားဒီတို့ကြိုက်ဖိတ်ကပေးမှာလားမယားကပေးမှာလားကြိုက်ဖိတ်ကပေးမှာလားသာသမီးကပေးနေတာလားကြိုက်ဖိတ်ကလားဟုတ်ကလားဒီလိုဆိုသာမယာသာသမီးကြည်ပြီးဒါကိုသားရမှာလားကြိုက်ဖိတ်သားရမှာလားလင်္ကာလင်အတိုင်းမှာမယားကမယားအတိုင်းမှာသားကသားအတိုင်းမှာသမီးကသမီးအတိုင်းနေတာပါ သူကသူဒုက္ခမပေးပါဘူးသူ့ညင်သူ့ဝါဒနာသူ့စိတ်နဲ့သူ့လောက်သူလောက်နေတာဟုတ်ကလားဒုကြိုက်စိတ်ကဒုဒုက္ခပေးနေတယ်ဟုတ်ကလားဗျာအဲ့တော့ဒီကြိုက်စိတ်လေးပြီးငါ့ကိုဒုက္ခပေးမဲ့အကောင်လေးလို့ဟောယောဂီတို့သိချာမှတ်ထားကြကဲနာကြစို့